ဒီနှစ်ပါဠိပူဇော်ပွဲနဲ့ကျောင်းရည်စချပွဲမတိုင်မီရှိဖို့ကအကျိုးတရားပွဲအနေနဲ့သုံးညဆက်ပြီးဟောဖို့ရစီစဉ်ခဲ့အဲဒီသုံးညထဲမှာဘုန်းကြီးဟောဖို့မပါပါဘူးဒီကနေ့ညဆိုလို့ရှိရင်တိပိဒကဓမ္မတိပိဒကသရဓမ္မဘာနာဂာရိကအရှင်ဝိသိတသာရာဘိဝန္တ

ဝိပဿနာပရိပါနဲ့စပ်ပြီးတော့ဩဝါဒစကားသက်သက်ကိုပဲဟောပါတယ်ဒီနှစ်ကတော့ကျောင်းရည်စက်ချလူဒါနာပွဲနဲ့လည်းသက်ဆိုင်ပြီးတော့နေတော့ဒါနနုမောဒနာတရားကိုဟောဖို့ရကအရေးကြီးလာပါတယ်ဒါပေမဲ့လို့နှစ်ပါဠိပူဇော်ပွဲဩဝါဒခံယူပွဲဖြစ်နေတဲ့အတွက်ဝိပဿနာပရိပါနဲ့ စပ်ပြီးတော့လည်းပဲတရားကဘုန်းကြီးများဟောဝေရတောင်းဝတရားရှိဒါကြောင့်ဒါနအနုမောဒနာရောဝိပဿနာနဲ့စတဲ့တရားရောနှမျိုးလုံးဟောဖို့ရဘုန်းကြီးစီစဉ်ထားပါတယ်။နေ့စဉ်ကကြရင်အစီရင်ခံစာစာအုပ်ထဲမှာဘုန်းကြီးဟောမဲ့တရားကောင်းစဉ်တွေလည်းပါပါတယ်။ရည်ရွယ်ချက်လည်းပါတယ်။

ဝိပဿနာတရားအကျဉ်းချုပ်နဲ့ဟောဖို့ရရည်ရွယ်ပြီးထားခဲ့ပါတယ်။ဒါပေမဲ့လို့ဝိသေဒကမကြွလာနိုင်တဲ့အတွက်ဒီနေ့ဘုန်းကြီးကစပြီးတော့နုမောဒနာတရားဟောရတယ်။အနုမောဒနာတရားဆိုတာလည်းအရေးကြီးပါတယ်။ဒါနာကုသိုလ်ပြုရမှာအကျိုးအာနိသင်ကိုသိပြီးတော့လှူတာနဲ့ အကျိုးအာနိသင်ကိုမသိပဲလှူတာနှမျိုးမှာအကျိုးအာနိသင်သိပြီးတော့လှူတာကပိုပြီးတော့အကျိုးများတယ်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုလှူတဲ့ဒါနရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတဲ့ဒါနဒီနှမျိုးနှိုင်းရှင်ပြီးတော့ထားရတာဆရာကပြရတယ် လူကံပုဂ္ဂိုလ်ဘက်ကနေကြည့်မယ်ဆိုရင်မြတ်စွာဘုရားကိုလှူတဲ့ဒါနကပိုပြီးအကျိုးကြီးတယ်လို့ဆိုကြရှိပါတယ်ဒါပေမဲ့လို့ဒီလိုမဟုတ်ဘူးအကျိုးအာနိသင်သိပြီးတော့လူသားကပိုအကျိုးကြီးတယ်ဒါကြောင့်မြတ်စွာဘုရားကိုရှင်သာရိပုတ္တရာကလှူတဲ့ဒါနတဲ့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူတဲ့ဒါနက ပို့ပြီးတော့ကြိုးကြည့်ရဲ့အဲ့ဒါဆရာအဆုံးဖြတ်ပေးပါတယ်ဒါလည်းပဲပရိကပ္ပဘောလေကြိုးပေးခဲ့လို့ရှိရင်ဓမ္မစင်စစ်ကတော့ရသော်ဘုရားကလှူတဲ့ဒါနာကလည်းအကျိုးမပေးပါဘူးရှင်သာရိပုတ္တရာကလည်းယ ahanan ဖြစ်နေတော့ရှင်သာရိပုတ္တရာလူသက်ဒါနကလည်းအကျိုးမပေးပါဘူးယ ahanan ပုဂ္ဂိုလ်ပြုတဲ့ကုသိုလ်ဆိုတာအကျိုးမပေးဘူး

ယုံနာခန္ဓာတွေပြင်းပြီးတော့ဒုက္ခတွေရောက်သွားတယ်ကုသိုလ်ကာမဝကအကျိုးပေးလို့ရှိရင်လူဘဝနာဘဝဓမ္မဘဝဆိုတဲ့ကောင်းမြတ်တဲ့ဘဝတွေရောက်ပြီးတော့ကောင်းကျိုးချမ်းသာတွေထိုက်တဲ့လောက်ခံစားရတယ်အဲဒီလိုအကျိုးတွေပေးပြီးတော့သွားတယ်ညာနာပုဂ္ဂိုလ်မှာတော့ကိလေသာဝကမရှိဘူး လောဘဒေါသမောဟစိုက်တဲ့ကိလေသာတွေကမပြည့်ဘူးကိလေသာတွေမရှိတော့ပြုတဲ့အမှုတွေဟူသည်များဟာအကျိုးပေးတတ်တဲ့ကာမဖြစ်ဘူးအကျိုးပေးတတ်တဲ့ကာမဖြစ်တော့အဲဒီပြုတဲ့ကောင်းမှုတွေကြောင့်ဘဝတွေယုံနာခန္ဓာတွေမဖြစ်ဘူး ဘဝသည်ယုံနာခန္ဓာမဖြစ်တော့မအိုရဘူးမနာရဘူးမသေးရဘူးဆင်းရဲကသိငြိမ့်နေအဲ့ဒါကသဘာဝတရားတွေမှာဖြိုးဖြစ်စင်မယ်ဒါလေးနားလည်ထားရတချို့ကဒါကိုနားမလဲတော့ကုသိုလ်ကအကုသိုလ်ကနေကြည့်နေရင်ဘဝဖြစ်တယ်ပြီးတော့ကုသိုလ်တွေပယ်ရမယ်ဘယ်လိုယူဆတယ် ကုသိုလ်တွေပယ်ရမယ်အဲဒီလိုယူဆကုသိုလ်တွေရှိနေရင်ဘဝဖြစ်တဲ့တန်တရားရှိတဲ့ဒီလိုယူဆဟောလဲဟောဟောတာလည်းကြားရတယ်ဒီနေ့တော်တော်ကြီးကတဲမကြသေးဘူးဟိုကုတ်လိတ်ထဲကနေပြီးတော့လူလားဘုန်းကြီးလားမပြောတာပါဘူးတရားတွေဟောနေကြောက်ကြမနာကောင်းတဲ့သူဟောတဲ့တရားဘယ်နဲ့ဟောသလဲဆိုလို့ရှိရင် ဒါနသီလကုသိုလ်ကိုပြုရင်သတ္တရာဒိဋ္ဌိဖြစ်သည်တဲ့သူကဒီလိုဟောတယ်အဲ့ဒါတရားနာပရိသတ်ကဘယ်လောက်ရှိတယ်လဲမသိဘူးခွန်ကြီးဒီကနေပြီးတော့ကြားနေတော်တော်ရဲရဲစစ်စစ်ဟောတဲ့ပုဂ္ဂိုလ်ပါလားလို့သူကဘုရားသာသနာနဲ့ဆက်ကျင်မဲ့ပြောင်းပြန်ကိုဟောရတဲ့သူကဒါနာသီလကိုပြုလို့ရှိရင်သတ္တရာဒိဋ္ဌိဖြစ်သည်အကုသိုလ်ကိုကျင့်ကြောက်လို့ရှိရင်ဥစ္စေတာဒိဋ္ဌိဖြစ်သည်တဲ့သူဟောတယ်

ဒီလိုဖြစ်နေတယ်သူကတော်တော်မဟုတ်တဲ့တရားတွေဟောတာပဲကြောက်ကြတော်တော်ကောင်းတယ်အဲဒီလိုတရားတွေနာတဲ့ပုဂ္ဂိုလ်တော့ဘယ်လောက်ရှိတယ်မသိဘုန်းကြီးကစဉ်းစားကြည့်ဩဒီလိုတရားတွေဟောတဲ့လူကလည်းဟောနာတဲ့လူကလည်းနာရှင်းမှပြရလိမ့်ခြင်းတဲ့ဘုန်းကြီးအောင်းမိတယ်ဟိုဒါကအယူတယောက်ပြောတာလို့ပဲအယူတယောက်ကလမ်းလျှောက်သွားရင်းနဲ့လူတယောက်ကျိုးဆွဲချသေးတာကို တွေ့တယ်တဲ့သူကရိုးရိုးချသေးတာတွေ့တော့သူကမော့ကြည့်လိုက်တယ်အင်းဒီသစ်ပင်ပေါ်တက်ပြီးတော့ဝင်းထောင်တဲ့လူကလည်းထောင်ပါပြီဒီကွင်းထဲဝင်ပြီးတိုးတဲ့လူကလည်းတိုးပါပြီအယူကသူသူစိတ်ကူးတိုင်းသူကမတော်တဆကွင်းထဲတိုးမိလို့မိနေတာအောင်မိတာဟုတ်သူစားအဲ့ဒါလိုပဲခွန်ကြီးကဒီလိုမဟုတ်တရုတ်တရားတွေဟောတဲ့ပုဂ္ဂိုလ်ကလည်းဟောပါပြီဒီလိုတရားတွေကို တရားကောင်းမှတ်ပြီးတော့နားတဲ့ပုဂ္ဂိုလ်လေးလည်းနားပါရဲ့လို့ဘုန်းကြီးအောင်းမိတယ်အဲ့ဒီတရားတာပြိတ္တာဘယ်လောက်ရှိတယ်တော့ပြောတာဘူးရှိတော့ရှိမှာလူတွေဆိုတာရှိကသွားရင် နောက်ကတော့လိုက်မဲ့လူကတော့ရှိတာပဲသူကသူပြိတ္တာတဲ့သူတော့ရှိတာပဲအဲ့ဒီတော့အရေးကြီးပါတဲ့ကုသိုလ်ကံအကုသိုလ်ကံဖြစ်ပြီးအကျိုးပေးတယ်ဆိုတာကိလေသာရှိလို့ဖြစ်တာကိလေသာမပယ်နိုင်လို့ရှိရင် ကုသိုလ်ကပဲအကုသိုလ်ဖြစ်တာပေါ့ဘယ်ပဲခြေထောက်နဲ့ညာဘက်ခြေထောက်နှစ်ခုမြေကြီးပေါ်မှာနင်းရတယ်ဘယ်ပဲခြေထောက်ကြွထားရင်ညာဘက်ခြေထောက်ကမြေကြီးပေါ်နင်းရလိမ့်မယ်ညာဘက်ခြေထောက်ကြွထားလို့ရှိရင်လည်းဘယ်ဘက်ခြေထောက်ကနင်းရလိမ့်မယ်ခြေထောက်နှစ်ဘက်လုံးမနင်းမဲနဲ့တော့မဖြစ်နိုင်ဘူးသူကအဲ့ဒါလိုပဲကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေမှာ ကုသိုလ်ပြုရင်ပြုအဲကုသိုလ်မပြုလို့ရှိရင်အကုသိုလ်တွေပြုနေယင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတာလည်းပဲကိလေသာဝမရှိလို့ကာမဝမဖြစ်တဲ့အတွက်အကျိုးမပေးနိုင်ဘူးဒါပဲမဲ့လို့အထကရာဇာပရိကပ္ပအရင်ကြံစပြီးတော့ဒီပြဿနာကိုဖြေရှင်းထားပါတယ် ကယ်၍သာအကျိုးပေးခဲ့လို့ရှိရင်ကျိုးပေးခဲ့လို့ရှိရင်ဖြင့်ဒါနရဲ့အကျိုးကိုအကျွမ်းမဲ့သိတဲ့မြတ်စွာဘုရားကလှူတဲ့ဒါနဟာအကျိုးကြီးဆုံးစင်သာရိပုတ္တရာကမြတ်စွာဘုရားလှူတဲ့ဒါနဟာစင်သာရိပုတ္တရာလည်းဒါနရဲ့အကျိုးသိတယ်လို့တော့သိပါတယ်ဒါပေမဲ့လို့မြတ်စွာဘုရားလောက်သူကမသိဘူးတဲ့မြတ်စွာဘုရားလောက်မသိတဲ့အတွက်ကြောင့်ဒါနရဲ့အကျိုးတွေဟာ ပေးတဲ့တလောက်မပေးနိုင်ဘူးသူအစွမ်းတတ်ရှိတဲ့လောက်မပေးနိုင်ဘူးဥပမာအားဖြင့်အခုကာလစိုက်ပျိုးရေးတွေရှိကြပါတယ်အခုကာလစိုက်ပျိုးရေးဌာနတွေကအမနာလေးလာပြီးတော့စိုက်ပျိုးရေးတွေအဲညွန်ကြားကြတယ်အဲဒီစိုက်ပျိုးရေးကြာကြာနာနာနားလည်တဲ့ပုဂ္ဂိုလ်စိုက်တဲ့အပင်နဲ့နားမလည်တဲ့ပုဂ္ဂိုလ်စိုက်တဲ့အပင်နဲ့ဒါမတူဘူး ကြာကြာနာနာနားလည်တဲ့ပုဂ္ဂိုလ်စိုက်တဲ့ပင်ကပန်ဇွမ်းတင်တဲ့လောက်ပန်ဇပန်ဇွမ်းတယ်အသီးနှံနေလည်းပဲဖြစ်ပွားတဲ့လောက်ဖြစ်ပွားတယ်အစွမ်းကုန်အသီးနှံနေရနားမလဲတဲ့ပုဂ္ဂိုလ်စိုက်တဲ့အပင်ကတော့ကိုအဲပန်ဇွမ်းတင်တဲ့လောက်မပန်ဇွမ်းဘူးအပွင့်တော့အသီးတော့ဖြစ်တဲ့လောက်မဖြစ်ဘူးအဲ့ဒါလိုပါပဲအကယ်၍အကျိုးပေးခဲ့မယ်ဆိုလို့ရှိရင် ရှင်သာရိပုတ္တရာကမြတ်စွာဘုရားလှူတဲ့ဒါနတဲ့မြတ်စွာဘုရားကရှင်သာရိပုတ္တရာလှူတဲ့ဒါနဟာပို့ပြီးတော့အကျိုးများတယ်လို့ဆိုရမယ်အဲ့ဒါဟာဒါနဤအကျိုးကိုသိပြီးတော့သူလို့ရှိရင်အကျိုးများပုံပါပဲအဲ့ဒီတော့ဒါနဤအကျိုးကိုအခုဒကာဓမ္မတွေသိကြပါတယ်ဒါပေမဲ့လို့သိတဲ့သိအောင်လို့လူမောဒနာတရားဆိုတာဟောရတယ်ဒါကြောင့်သူကျောင်းရည်ရချဝဲနဲ့စားပြီးခွန်ကြီးက လူမောရဏတရားဝိဟာရဒါနကျောင်းအလူဒါနရဲ့အကျိုးအာနိသင်တွေကိုဟောရမယ်။လက်ပြင်ကကျမှအပြည့်စုံဟောရမယ်။ဒီနေ့တော့အစပေါ့။ဒီနေ့ကစထားမှလက်ပြင်ကကုံမ။ဒါတော့မှတော့ဟောရမယ်။အချိန်နဲ့ပဲနည်းနည်းမကြပဲနဲ့ပြီးအောင်လို့ဟောရမှာ။ဝိဟာရဒါနဖြစ်ပေါ်လာပုံလေးကစပြီးတော့ဟောရလိမ့်မယ်။မြတ်စွာဘုရား

9ရက်9လေး49ရက်ကာလပါလုံး9ဌာနမှာသမာပါမြဝင်စားလို့တရားတော်တွေနှလုံးသွင်းဆင်ခြင်လို့အချိန်ကုန်စေခဲ့အဲဒီလို49ရက်လွန်ပြီးတဲ့အခါကာလမြတ်စွာဘုရားတရားဟောမယ်လို့ကြည်တဲ့အခါဘယ်သူဟောသင်တယ်လဲလို့ဆင်ခြင်လိုက်တဲ့အခါပြစွဲကြီး၅ခုဟောသင်တယ်လို့နောက်ဆုံးမှာသုံးချက်ချက်ရယူပြစွဲကြီး၅ခုထံကိုကြွပြီး ဓမ္မစကြာတရားကိုဟောခဲ့တယ်ဒါအများသိပြီးသားဓမ္မစကြာတရားနာပြီးတော့ဓမ္မစကြာတရားနာရတဲ့ဇမာတွေကတော့78ကြိမ်တရားလူတရားမြတ်တွေရတယ်နတ်တွေဘယ်လောက်ဆိုတာမပါဘူးဒါပေမဲ့နတ်တွေတော့မရင်မတွက်နိုင်အောင်တရားလူတွေရတယ်လို့မိနေတာပညာကပြသပါတယ်လူသားတွေကတော့အဲ့ဒီခါတုန်းကမြတ်စွာဘုရားတရားနာရတာဟာ ရှင်စဝက်ကီ၅ဦးအဲဒီပုဂ္ဂိုလ်တွေပဲနာရပါတယ်အဲဒီပုဂ္ဂိုလ်တွေထဲမှာအရှင်ကိုနေညတပါးပဲတရားနာရင်းနဲ့တရားသူတွေကိုရပါတယ်ဓမ္မစကြာတရားကိုကြားနာရလို့လူသားတွေကမြစွဲရင်၅ဥသာရှိအဲဒီမြစွဲရင်၅ဥတွေကတရားနာရင်တရားနာရ တရားနာရင်နဲ့ မေဖို့တရားတို့ကိုရသောတာပန်ဖြစ်တာဟာဘယ်နှပါတော့ဆိုလို့ရှိရင်ရှင်းကွန်းနေညတပါးတည်းပဲနော်အားလုံးသိရတယ်ဒါပေမဲ့လို့ဒါရီအမှတ်တမဲ့ဖြစ်နေတာအဲ့ဒီတရားနာပြီးတော့ရှင်ကုဏ္ဏညကတော့တရားသူတရားမြတ်တွေရလို့မြတ်စွာဘုရားတရားကိုကျွမ်းမဲ့ယုံကြည်လို့ဘုရားထာမှာ လဘေယဟံဗန္တိပကွာတော်တန္တိကေပပိသံလဘေယဥပသံဗရံမြတ်စွာဘုရားထာမှာယံဖြစ်ရှင်ဖြစ်ယံဖြစ်ရလိုပါတယ်လို့တရားထားတောင်းပါတယ်အစတုန်းကလည်းပဲအဲယသိယဟန်တော့ဖြစ်နေတာပါပဲဒါကြောင့်ဝေမေဘိက္ခွေအန္တာမြတ်စွာဘုရားဘိက္ခွေယဟန်တို့လို့ဒီစွဲငါဟုကိုဘိက္ခွေဘိက္ခုလို့ပဲခေါ်ပါတယ်ဒါပေမဲ့သာသနာတွင်ဘိက္ခုတော့မဟုတ်သေးဘူးသာသနာ့ဘာ အဲအလိုလိုကိုယ့်ဟာကိုယ်ရှင်ယဟန်ပြုထားတဲ့ယသိယဟမယ်အဲဒီရှင်ယဟန်ပြုထားတဲ့ယသိယဟန်ဖြစ်ကနေပြီးတော့မြတ်စွာဘုရားဤတတိသားအဖြစ်သာသနာတွင်ရှင်ယဟန်ဖြစ်ရလိုပါတယ်လို့လျှောက်ထားတောင်းပါမယ်အဲလိုတောင်းပါလည်းမြတ်စွာဘုရားအေးအေးခေါ်ပြီးတော့ညာပြုပြီးတော့ပေးပါတယ်။ညာနဲ့အရှင်ဝါပရှင်မဟာနာအရှင်ဗာရိယအရှင်မဟာနာ အရှင်အသတိဆိုတဲ့၄ပါးတွေကတော့အဲ့ဒီတုန်းကတရားဓုမရသေးဘူးမြတ်စွာဘုရားတရားယုံကြည်တာမလားတော့ယုံကြည်ပါတယ်ဒါပေမဲ့အကျွမ်းမဲ့မယုံကြည်သေးဘူးဒါကြောင့်ဘုရားထံကိုသူတို့ရှင်ဟန်ပြုဖို့ရမလျောက်တောင်းသေးဘူးသူတို့ရဲ့မူလပထမကရှင်ဟန်ပြုထားတဲ့အတိုင်းပဲနေပြီးတော့မြတ်စွာဘုရားဆုံးမတော့လိုက်နာပြီးတော့တရားထုတ်ကြပါတယ်အဲ့ဒီလိုတရားထုတ်လို့အစဉ်အတိုင်းဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့

အခုတရားနာပရိသတ်တွေငြင်းငြင်းမှတ်သိခြင်းလို့ပြောတယ်ဘယ်လိုငြင်းငြင်းမှတ်သိခြင်းလားတော့ဆိုတော့တချို့ကဟောတာဗန်ဆိုတာတရားအာမထုတ်ရဘူးပြီးရင်ပြီးတာပဲလို့ဟောတဲ့လွယ်ကြိုက်တဲ့ပုဂ္ဂိုလ်တွေအလွယ်အလွယ်တကူဟောတဲ့တရားတွေကရှိတယ်ဒါသဘောကျတယ်ဘာလို့လဲ တရားအာမထုတ်ခြင်းတဲ့ပုံကိုယ်တွေကျင်းတဲ့ပုံကိုယ်တွေကသူကအာမထုတ်ပဲဖြစ်တယ်ဆိုရင်ပိုကောင်းတာပေါ့အဲဘုန်းကြီးများကမတတ်နိုင်လို့တတ်နိုင်လို့ရှိရင်တော့အာမထုတ်ပဲနဲ့တရားတို့ရတယ်ဒီပေးတယ်ဆိုရင်အကောင်းဆုံးပေါ့သူကလောကမှာစီးပွားရေးတွေလည်းမလုံးကင်မဲနဲ့စားတော့ရတယ်ဆိုတဲ့နည်းရရင်သိကောင်းတာပေါ့သူကအဲဒီလိုပဲအာထုဘောမလိုဘူးသောတာပန်ဆိုတာဟာသိရင်ပြီးတာပဲဆိုပြီးတော့ဟောအဲ့ဒါတွေတချို့ကကြိုက်ကြတယ်

သောတာပန်မရှိသေးနှစ်ကြိမ်ဟောလိုက်မှာပေါ့နှစ်ကြိမ်ဟောလို့မဖြစ်သေးသုံးကြိမ်လေးကြိမ်ငါးကြိမ်ဆင့်ငါဆင့်ငါညစွာပြဟောလိုက်မှာပေါ့ဘယ်တရက်နှစ်ရက်သုံးရက်လေးရက်ကြာအောင်လို့ပင်မခံပြီးတော့ဘုရားကအထုတ်ခိုင်းမှမလားဘုရားကဒီပုဂ္ဂိုလ်တွေမတနာလို့တရားအထုတ်ခိုင်းနေသလားစဉ်းစားကြရတယ်နော်မဖြစ်နိုင်လို့တရားအထုတ်ရတာတရားနာယုံနဲ့ဒီပုဂ္ဂိုလ်လေးကသောတာပန်ဖြစ်နိုင်တယ်အရှင်ကိုနေညကတော့သူ့ပါရမီရူးရှိတရားလို့တရားနာယုံနဲ့သောတာပန်ဖြစ်နိုင် ဒါကြောင့်တော့တရားနာရင် သောတာပန်ဖြစ်အဲကျန်တဲ့၄ပါးကတော့တရားအားထုတ်မှပဲသူ သောတာပန်ဖြစ်မှာဒါကြောင့်တရားအားထုတ်ရတယ်အဲ့ဒါလေးတွေမြင်းမြဲလေးမှတ်ထားကြဟုတ်လားသူများတွေပြောလို့ရှိရင်အဖြေလေးတွေပေးတာပေါ့သူကလွယ်လွယ်လေးရဘာမှခက်တာမဟုတ်ဘူးဒါတွေပေကြံငါတွေကိုကနေကြကိုမရှိဘူးဒါပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်တဲ့ဝန်ခံနိုင်တယ်ဘယ်သူမှညင်းကြမရှိဘူးအရှင်ကိုနေညတရားနာရင်သောတာပန်ဖြစ်တဲ့ဘယ်သူမှမညင်းဘူးအရှင်ဝဘအရှင်ပါတိယအရှင်မဟာနာအရှင်သတိ ဒီလေးပါးဟာတရားနာယုံနဲ့သောတာပန်မဖြစ်ဘူးတရားထုံးမှဖြစ်တယ်ဆိုတာဘယ်သူမှမငင်းနိုင်ဘူးကဘာမှမငင်းနိုင်ဘူးအကဟုတ်နေတာပဲဘာဖြစ်လို့ဒီလိုအာထုတ်ရတယ်လဲအာမထုတ်ရင်မဖြစ်လို့ညသောဘုရားအာထုတ်ကိုရခိုင်းတာညသောဘုရားကဒီပုဂ္ဂိုလ်တွေသောတာပန်ဖြစ်အောင်ဟောနီးပြောနီးနားမလည်လို့မဟုတ်ဘူးဒီပုဂ္ဂိုလ်တွေကလည်းညံပြင်းလို့မဟုတ်ဘူးသာသနာဥစ္စာပုဂ္ဂိုလ်တွေတကယ်ပုဂ္ဂိုလ်ကြီးတွေခေါင်းလိုက်ကပုဂ္ဂိုလ်ကြီးတွေတကယ်ပညာကြီးကြီးတွေပဲ နေတော့အဲ့ဒါလေးနည်းနည်းမှတ်ထားအဲဒီကနေပြီးတော့ဒီစိတ်၅ခုလုံးသောတာပန်ဖြစ်တဲ့အခါမြတ်စွာဘုရားအနတ္တလက္ခဏာသို့ဟောတယ်အဲဒီခါကျတော့အကုန်လုံးဉာဏ်သာဖြစ်တယ်အဲဒီမှာလဲတရားနာယုံနဲ့ဒီစိတ်၅ခုဉာဏ်သာဖြစ်တာနဲ့ဒီကျွန်းပုဂ္ဂိုလ်တွေလည်းတရားနာယုံနဲ့ဉာဏ်သာဖြစ်တယ်အထုပ်မလိုဘူးလို့ဆိုရင်ဒါလည်းပဲသဘာဝမကျဘူးအဲ့ဒီပုဂ္ဂိုလ်တွေမှာအဲ့ဒီအချိန်မှာဉာဏ်သာဖြစ်ဖို့အကြောင်းကပြည့်စုံလို့တရားနာယုံနဲ့ဉာဏ်သာဖြစ်ပြီးတော့သွားတာ အဲတချို့ပုဂ္ဂိုလ်တွေကြတော့တရားနာယုံနဲ့ယဟန္တာဖြစ်ဖို့ရအကြောင်းမပြည့်စုံတော့တရားအထုတ်ရတယ်အရှင်အာနန္ဒာဆိုတာကြားဥကြမှာပေါ့သောတာပါမယ်ညသောဘုရားဘက်တော်သင်ကြားရှိနေဒီနာကာလပါလုံးဝကြီးဝငယ်တွေပြုဖျားဟောတဲ့တရားတွေအကုန်လုံးနားနေတာပဲညာနာမဖြစ်ပါဘူးမဖြစ်ဘူးဘုရားဟောတဲ့တရားတွေတရားဟောတဲ့တရားဟောတဲ့သူနားနေတာပဲတရားတွေလည်းသူအကုန်လုံးဆောင်ထားတာပဲညာနာမဖြစ်ဘူး တရားပြိဋိဘာစံပြီးတဲ့နောက်ကျမှတရားထုတ်ရတယ်တရားထုတ်တော့မှအသေးမှယဟန္တာဖြစ်တာအဲတော့တချို့ပုဂ္ဂိုလ်တွေကတရားနာယုံနဲ့သောတာပန်တရားကအနာဂတ်ယဟန္တာဖြစ်တဲ့တချို့ပုဂ္ဂိုလ်တွေကတော့တရားနာယုံနဲ့မဖြစ်ဘူးတရားကိုအားထုတ်ရတယ်များသောအားဖြင့်အားထုတ်မှဖြစ်တာကများပါတယ်အဲ့ဒါလေးလည်းမှတ်သားကြပါအဲဒီကဒီစွဲရင်၅ဦးရဟန္တာဖြစ်ပြီးတဲ့နောက်ရှင်ရသအစရှိသောပုဂ္ဂိုလ်တွေလည်းရဟန္တာဖြစ်လို့အစဉ်တိုင်းမြတ်စွာဘုရားအဲဒီ ပထမဝါမှာရာဇယုံမှာဝါဆိုပြီးတော့သာသနာပြုတော်မူတဲ့ယဟန္တာ6ကြိတ်ရတယ်တဲ့မြတ်စွာဘုရားနဲ့တကွာလောကမှာယဟန္တာ6ကြိတ်တပါအဲဒီတော့ယဟန္တာ6ကြိတ်တပါရှိတဲ့ခါကာလမှာမြတ်စွာဘုရားကပါရမီမိဂရာအောင်ကနေပြီးတော့ဥရဝေလာတော်မဂရာတိုင်းဥရဝေလာတော်ကြွ ကြားထဲမှာလည်းဆင်းနေရှိပါတယ်ဥရုဝလာတောင်းမှာယသိညီနောင်တစ်ထောင်ရှိပါတယ်အဲ့ဒါတွေကိုဟောချုပ်ပြီးတော့နောက်ဆုံးရာဇယုံမြို့ကိုယဟန်တစ်ထောင်ယဟန်တစ်ထောင်ကလည်းယဟနာတွေနောက်ဆုံးမှာယဟနာဖြစ်ခဲ့ပါတယ်ယဟနာတစ်ထောင်နဲ့တကွရာဇယုံမြို့ကိုကြွရာဇယုံမြို့ရောက်တဲ့ခါကာလကျဗိမိသာရမင်းကြီးကတသိန်းနဲ့တောင်းသောလူလူပရိသတ်နဲ့တကွမြတ်စွာဘုရားကျူးဆိုတော်ကျူးဆိုတယ်အဲဒီကျူးဆိုတဲ့ပွဲမှာမြတ်စွာဘုရားတရားဟောလို့

မိမိတို့သင်လျော်အားဌာနမှာတရားအားထုတ်ပြီးတော့နေကြတချို့ကတော်ထဲမှာတချို့ကသစ်ပင်အောက်မှာတချို့ကတောင်တောင်ဆောင်မှာတချို့ကလည်းပဲကြိုင်ထဲမှာတချို့ကလည်းပဲတောင်ကောင်းထဲမှာတချို့ကလည်းသုတ်တံမှာသုတ်တံဆိုတော့လူလူမလာဘူးသိနေတယ်အဲဒီမှာသုတ်တံအားထုတ်နေကြတယ်တချို့ကလည်းတောအုပ်ထဲမှာ

ဆွဲလာတဲ့ခါကျရင်ကိုတော်တွေမြင်ရတွေ့ရကိုတော်တွေတချို့ကလည်းပဲတော်တဲ့ကနေပြီးတော့ဆုံးခံမှုရသင်္ကန်းလေးသတ်ပဲစွာယုံလို့ပါတာရိကေနဗိက္ခာဒေနပါတာရိကေနပဋိက္ခာဒေနကြီးညိုပွဲရှိတဲ့ရှေ့တော့တက်ခြင်းနဲ့လည်းပြည့်စုံပြီရှေ့သွားတာလည်းညိုစရာကောင်းတယ် ဘာသာရိကေနာဒိဋ္ဌာနေနာကြီးညို့ဝဲရှိတဲ့နောက်တော့ဆုတ်ချင်းနဲ့လည်းပြည့်စုံနောက်ဆုတ်စရာအကြောင်းရှိတဲ့ခါလည်းကြီးညို့ဝဲပဲကိုယ်စရာဆန်းစရာအကြောင်းရှိတဲ့ခါကိုယ်လို့ဆန်းလို့စောင်းငဲ့ကြည့်စရာစီစကားစောင်းငဲ့ကြည့်လို့တဲ့တဲ့ကြည့်စရာစီစကားတဲ့တဲ့ကြည့်လို့အိန္ဒိယလို့ကိုတော်လေးတွေခါတဲ့ထွက်လာကြတော်တွေကထွက်လာတာရှိရဲ့သိမင်အောင်နေတဲ့ပုဂ္ဂိုလ်ကသိမင်အောင်ကထွက်နည်းဆုံးကကြွားမှာအဲတောင်ဆောင်မိနေတဲ့ပုဂ္ဂိုလ်ကတောင်ဆောင်ကကြွား 6ထဲကြိုင်ထဲမှာနေတဲ့ပုဂ္ဂိုလ်က6ထဲကြိုင်ထဲကကြွတာအဲဒီမှာရာဇဒီနာမှာတောင်လဲရှိတယ်တောင်၅လုံးဆိုရှိနေလား6ထဲကြိုင်ထဲကကြွအဲတောင်ကောင်းတွေကတချို့ကကြွလဲတချို့ကသုံးပန်းကတချို့ကတောအုပ်ကတချို့ကလည်းပဲကွင်းကျင်တွေကအမိုးကမရှိတဲ့ကွင်းကျင်တွေမှာ အာဘောဂတိကဒုရင်ဆိုတာရှိတယ်အဲဒီဒုရင်နဲ့ဆောက်တည်ပြီးတော့နေအဲဒီကကြွရအကျိုးကလည်းကောက်ရိုးပုံကအဲ့ဒါတွေမြင်ရတော့ရာဇယုတ်တိကသူကမသိသေးပါဘူးသာသနာဓမ္မတွေဘာမှမသိသေးဘူးဘာမှမသိသေးပေမဲ့တော့ကိုတော်လေးတွေကြီးညိုဝဲကြွလာတာတွေမြင်ရတော့ကြီးညိုတယ်ကြည်ကြည်တော့ဘဝတွေကပါရမီအထုံလေးတွေရှိတဲ့ပုဂ္ဂိုလ်ကကြီးညိုစရာတွေ့ရင်ကြီးညိုတတ်တယ် ရှင်ကျေသောဘုရားတွေကပါရမီထုံမရှိတဲ့ပုဂ္ဂိုလ်တွေကကြီးညိုရမှမသိဘူးမကြီးညိုုံနဲ့မကာသေးဘူးသူကကဲရတော့ကဲရတာပြီးတယ်အဲ့ဒါပါရမီနည်းတဲ့ပုဂ္ဂိုလ်တွေကအဲ့ဒီတတိကတော့သူကသာသနာအကြောင်းနဲ့ဘာမှမသိသေးပါဘူးမသိသေးပေမဲ့လို့ကိုတော်ရဲ့အိန္ဒြေရနေတာမြင်ရတော့ကြီးညိုတယ်အိန္ဒြေရတာဘာကြောင့်လို့ဆိုလို့ရှိရင်မြတ်စွာဘုရားရေသုံးမအတိုင်း ပฏิပဒံတရားတွေပွားများနေလို့အခုဘုန်းကြီးများဒီကတတိယောဂီတွေရတယ်ပฏิပဒံတရားတွေပွားများပြီးယူသူတွေရှုမှတ်နေတဲ့ပုဂ္ဂိုလ်ညိုကြကောင်းတယ်ဣတိရတယ်သွားရင်လည်းသိနေမှုမှုပဲအဲနောက်ပြဆိုရင်လည်းသိနေမှုမှုပဲကိုယ်ရင်ဆိုင်ရင်သိနေမှုမှုပဲမတ်တတိမလို့အဲကောင်းကလည်းပဲတခါလဲအရေးအကြောင်းမရှိလို့ရှိရင်တောင်တော်များပေါ်တွေလျှောက်ပြီးတော့လှည့်ပြီးမကြည့်ဘူးအိန္ဒိယရလေးပဲအကြောင်းရှိတဲ့ခါကျလှည့်ကြည့်ရင်လည်းအမှတ်ကလေးနဲ့တခါလဲ မေမနာကြီးညိုကြကောင်းပါလေအဲ့ဒီတထေကဒီလိုကမ္မထာတရားတွေဘာတွေဘာမှတော့နားမလည်သေးဘူးဒါပေမဲ့လို့ကိုတော်လေးတွေအိန္ဒိယရနဲ့တခါလဲသူ့နေရာသူ့နေရာကနေပြီးဆုံးခံမှုရထွက်လာတာမြင်ရတာကြီးညိုတယ်ကြီးညိုတော့သူကစဉ်းစားတယ်ဩဒီကိုတော်တွေဟာအာမယဝဆင်းကလွတ်မြောက်ဖို့ရဝိညာဉ်နာခြင်းသိခြင်းကလွတ်မြောက်ဖို့ရတရားတွေအားထုတ်နေကြတာပဲဘယ်လိုတရားအားထုတ်တယ်တော့မသိပါဘူး အဲတရားတွေအားထုတ်နေရဒါပဲမဲ့လို့ဒီကိုယ်တော်တွေနေရာထိုင်ခင်းကမကောင်းဘူး။อืมတချို့ကတော်တဲ့ကတချို့ကသစ်ပင်အောက်ကတချို့ကတောင်ဆောင်ကစသည်ဖြင့်နေရာတွေကမကောင်းဘူးဘေးရန်အန္တရာယ်များတယ်။ကြောင်းလေးများဆောက်တူရလို့ရှိရင်နေရာကြမှာပဲဒီလိုကြောင်းလေးတွေမှာတရားထုတ်ရလို့ရှိရင်ဘေးရန်အန္တရာယ်ကင်းတဲ့ချမ်းသာသာနဲ့အားထုတ်ရမယ်။อืมကြောင်းဆောက်ခြင်းနဲ့စေတနာပေါ်လာတာစေတနာပေါ်လာတာ။ရှင်ကျေသောဘုရားတွေက ပါရမီရှိတဲ့ပုဂ္ဂိုလ်ကဒီလိုပဲကုသိုလ်စေတနာတွေဆိုတာဖြစ်တယ်ပုပ္ပေစကတပုံညာတာတဲ့မင်္ဂလာတရားတဲ့ပုပ္ပေစာရှိဘွားရှိကလာနိုင်တဲ့ကတပုံညာတာပြုဘူးသောကောင်းမှုရှိပြီဖြစ်ရှင်းရှင်းသောဘဝတွေကကောင်းမှုတွေပြုလာမှကောင်းမှုပြုလို့လည်းသိရှိတာအလေးလာတယ်ဆိုတာအမှန်တရားရေးကြည့်ပါလေအဲဒီတော့ကျောင်းဆောက်ရှင်တဲ့စေတနာတွေပေါ်လာစေတနာပေါ်ဝင်မဲ့သူကစဉ်းစားရတယ်လို့ရှင်ဩငါကကျောင်းဆောက်ပြီးထားပေမဲ့လို့ ဒီကိုယ်တော်ကနေမနေပါမလားအဲမေးအောင်ပါပဲဆိုပြီးကိုယ်တော်ကြီးချင်းကပ်ပြီးတော့မေးအရှင်ဘုရားတတိတော်အကြောင်းဆောက်ပြီးတော့တူကျင်တယ်အရှင်ဘုရားတို့တတိတော်ဆောက်တဲ့အကြောင်းသတင်းသုံးပါမလားနေပါမလားဆိုတော့အဲ့တော့ရဟန်းတော်တွေကပြန်ကြတယ်တရားသေးကြီးယခုအနေဆိုလို့ရှိရင်တော့မြတ်စွာဘုရားကကြောင်းနဲ့နေရမယ်လို့ခွင့်မပြုသေးဘူး ကြောင်းဟာနေကောင်းတယ်လို့ဘုရားကခွင့်မပြုသေးဘူးပြီးတော့မြတ်စွာဘုရားလျှောက်ကြည့်အောင်မယ်မြတ်စွာဘုရားလျှောက်ပြီးတော့ဘုရားကခွင့်ပြုရင်လည်းနေရမှာပဲနော်ဟိုတုန်းကကိုတော်တွေရိုးသားပုံချောင်းမှာပုံဟုတ်လားဘုရားကခွင့်မပြုတဲ့ဥစ္စာဆိုရင်ဘာမှမလုပ်ဘူးအဲကြောင်းနဲ့နေကောင်းတယ်နေကောင်းလေသလားမနေကောင်းလေသလားဒါကိုသူကကိုယ်ပိုင်ညာနဲ့မဆုံးဖြတ်ဘူးဘုရားကိုပဲလျှောက်မယ်မြတ်စွာဘုရားလျှောက်ပြီးတော့မြတ်စွာဘုရားကခွင့်ပြုမှာပဲကြောင်းနဲ့နေမယ် ဟုတ်လားဟိုတဲ့အလိုဆန္ဒတွေနည်းနေအလိုဆန္ဒတွေနည်းနေအလိုဆန္ဒကြီးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ကျောင်းနဲ့နေကောင်းတာပဲဆိုပြီးတော့တရားသူပန်ကြမှာမဟုတ်ပါဘူးသူကသူတခါတည်းလက်ခံမှာအခုဒီလိုမဟုတ်ဘူးသူကညဇာပြလျှောက်ထားပါအောင်မယ်ဆိုပြီးရလျှောက်ပြီးမှပြန်ကြပါမယ်လို့ဒီလိုပြောပြီးတော့ညဇာပြလျှောက်ထားတော့ညဇာပြ နုဇာနာမိဘိကွေဝိရတာအဲမြတ်စွာဘုရားကျောင်းကိုငါဘုရားခွင့်ပြုတယ်ကျောင်းနဲ့လည်းပဲသတင်းသုံးနေလိုတဲ့ပုဂ္ဂိုလ်နေနိုင်တယ်သိပင်အောင်နေခြင်းတဲ့ပုဂ္ဂိုလ်နေနိုင်တယ်ကိုယ်မြင်နေခြင်းတဲ့ပုဂ္ဂိုလ်နေနိုင်တယ်မြတ်စွာဘုရားခွင့်ပြုလိုက်အဲဒီလိုခွင့်ပြုလိုက်တဲ့အကြောင်းကိုအဲဒီရာဇယောသစေပြန်ပြီးတော့ပြောကြတဲ့အခါရာဇယောသစေကတနေ့ရဲနဲ့ကျောင်းပေါင်း60ဆောက်ပြီးတော့သူတယ် ဒီနေ့တဲ့ကျောင်းမွန်း60 60တယ်နော်အဲ့တော့မင်းညာလည်းပဲရွှေစီရီဆရာတော်ကဟောတာပါကျောင်းမွန်း60ဆိုတော့ဒီကျောင်းနေကတော်အောင်သိရင်ကျောင်းနေပြင်ပါပဲလို့ဟောသွားတယ်ဒါအတွေးကြည့်ရင်အထင်ရှားကြီးပဲဒီနေ့တဲ့ကျောင်းမွန်း60ဆိုတာကောင်းကောင်းကြီးဆောက်လို့တော့ဘယ်ဖြစ်လိမ့်မှာတော့အခုဟာဒီမှာဘုန်းကြီးတို့သာသနာ့ရေးတာကူမာဒီကျောင်းတော်ဆိုပြီးတော့ဗုဒ္ဓသာသနာနှုတ်ကအဖွဲ့က လူကြီးတွေဟောက်ကြတယ်ဓမ္မတန်ကိုလုံးလဝိရိယနဲ့ကြောင်ညာစိုက်ပြီးတော့ဆောက်ကြတနှစ်အတွင်းဒီနှစ်တော့မပြည့်တာသေးဘူးနဲ့ဒီအဲဒီနှစ်အတွင်းကြောင်းပြီးအောင်ဟာဆောက်ကြမနန်လို့ရပါတယ်မနန်ကိုလို့ရပါတယ်ဒါလည်းပဲအကြောင်းဝမနာညီညွတ်လုံးလို့ပြည့်စုံတာပါတချို့အခုနေကာကာလာကြောင်းတို့အိမ်တို့ ဟိုတချို့ဘုန်းကြီးတို့သာသနာ့ရေးသားထဲမှာပဲဇာတ်ဆောက်တာ၃နှစ်နဲ့မပြီးသေးတာရှိသေးတယ်သူစားခဲခဲအင်မနာခဲရင်းပါပဲအခုဒီကဘုရားသာသနာ့နှုတ်ကအဖွဲ့ကလူကြီးတွေဟာတရားသာနာဝိရိယတွေအမနာအားကောင်းပြီးတော့ညီညွတ်ညွတ်နဲ့ဆောင်ရွက်ကြတယ်တကယ်စေရနာနဲ့ဆောင်ရွက်ကြလို့ဒီလိုသာဝကြီးတစ်ခုပြီးသွားတာအမနာဝန်သာစရာကောင်းတယ်မနာဝန်သာစရာကောင်းတယ်အမိုက်ပုံတွေကနေပြီးတော့ ဘရုံမာကြာကြီးများပေါက်ပြီးတော့လာသလိုပဲအမတန်ခဲခဲရင်းရင်းဆောက်ရတဲ့ကျောင်းအဆောက်အဦကြီးတစ်ခုဟာဒီနှစ်အတွင်းမှာအမနာခန်းခန်းနာနာကြီးဖြစ်ပြီးတော့လာအမနာဝန်တာကြီးကောင်းတယ်ဒီလိုကျောင်းထဲမှာကျောင်းလူလာလာတဲ့ပါဝင်တဲ့ပုဂ္ဂိုလ်တွေလည်းအဲထောင်းနဲ့ပေါင်းနဲ့ပါဝင်နေတဲ့ပုဂ္ဂိုလ်တွေလည်းတော်သင့်ရှိပါတယ်သို့သော်များသောအားဖြင့်တော့အဲ့ဒါတော့ပါဝင်နေတဲ့ပုဂ္ဂိုလ်သိသိရှိကြပါဘူးနည်းနည်းနည်းနည်းပါဝင်ကြပါတယ် အဲ၅ကြ30စာဒီပါဝင်တဲ့ပုဂ္ဂိုလ်ရှိတဲ့တဲ့နည်းပြီးပါဝင်တဲ့ပုဂ္ဂိုလ်တွေလည်းရှိကြပါတယ်အဲဒီတော့ပါဝင်တဲ့ပုဂ္ဂိုလ်တွေအားလုံးဟာတရားတရားကစပြီးတော့စဉ်းစားကြည့်ရင်သိဝန်သာစရာကောင်းတယ်ဒါလောက်ကောင်းတဲ့ကျောင်းဆောက်ကြီးတစ်ခုတို့အဲကုသိုလ်ကောင်းမှုငွေလေးတစ်ကြနဲ့ကြောင်းကြီးဖြစ်လာတယ်ဒုက္ကုသိုလ်ပဲဒုက္ကုသိုလ်လည်းတရားမှာပါတယ်ဆိုပြီးတော့အာယုံပြုစရာဝန်သာစရာအမှန်ကောင်းတယ်ဆိုတာအဲခုနကရာဇဝတတိဆောက်တဲ့ကျောင်းကတော့ တနေ့တည်းအကြောင်းပေါင်း60ဆိုတော့မနေ့ကကျွင်းစည်းလေးဆရာတော်ပြောတာလဲမရမတိုင်လေးတွေနဲ့ဓဏိနဲ့ဘယ်လိုဟာလေးတွေဖြစ်မှာပေါ့ဒါလေးတွေကတော့လေတဲ့လေးတွေမျိုးကိုပြီးတယ်ဒါကတော့လူအားများရင်များတော့ပြီးတယ်ကျောင်းကောင်းကြီးစောင့်မဲ့တဲ့လူအားတွေသိများလို့လည်းမဖြစ်ဘူးမဖြစ်နိုင်ဘူးဆိုတာအဲဒီကျောင်းပေါင်း60စောက်ပြီးတော့လူပြီးတဲ့အခါကာလညာတော်တွေလျှောက်တော့ညစွာဘုရားကြီးကို ဒီတဲ့ခေါ်သားတာမြတ်စွာဘုရားကမြတ်စွာဘုရားကိုတထေကလျှောက်တယ်တထာမန်းတွေဤမေတဝိဟာရေသူပฏิပိဇာမိတဲ့ဤเจ้าနေမှာတတိတော့ဘယ်လိုကျင့်ရပါမလို့ခင်ဗျာဘယ်လိုလူရပါမလို့လို့ဆိုတော့မြတ်စွာဘုရားအရာလေးမျက်နှာမှာလာမဲ့သံဃာတော်ကိုလှူရမယ်လို့ ညွန်ကြားပါတယ်ညွန်ကြားတဲ့အတိုင်းအဲရှားမှုရှိတဲ့သံဃာတော်တွေပြင်ဖိတ်ပြီးတော့ဆုံးကဆုံးကပြီးတော့ကြောင်းလူကြောင်းလူတဲ့အခါကလည်းအနုမောဒနာတရားများစွာဘုရားဟောထားတယ်ဘုရားဟောတဲ့အနုမောဒနာတရားအကောင်းဆုံးပဲလို့အဲ့ဒါကိုဘုညာဟောဖို့ရတယ်တောင်းပန်ကလေးတွေလည်းသိထားပါတယ်အခုဘယ်နာရီရှိတာနိုင်ရကောင်းနေအောင်ပြီးအောင်လို့ဟမ် ခုနိုင်မခွဲသေးဘူးလားဟုတ်နိုင်လေးတစ်ခုရင်လည်းနားယူထားမှာဟိုညညတဲ့ပုဂ္ဂိုလ်လည်းမုံမချိုးအောင်နေ့စဉ်ကလည်းဆက်ဟောအောင်ပါဘိတံဩနံပတိဟန္တိတရောဝါလာမိဂာနိသသရိတသေသမဂသေတိတိရေသာပိဟုတ်တိယောစသည်ဖြင့်မြတ်စွာဘုရားဟောတာဝိဟာရာ

ရန်ကုန်ကတော့အေးတာတော်တော်နည်းနေပြီအေးနေလို့ရှိရင်လည်းပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေကောင်းကောင်းအားမထုတ်နိုင်ဘူးอืมတရားမထုတ်နိုင်ဘူးအဲပူတဲ့အခါကာလလည်းအားမထုတ်နိုင်ဘူးဘုန်းကြီးတို့ရှိဖို့စီမန်းလေးစီမှာပဲပူတဲ့အခါသိပ်ပူတယ်ရန်ကုန်ကတလောက်မပူဘူးဟိုမှာသိပ်ပူတာပဲလို့ပူတဲ့အခါကာလလည်းပဲတရားထုတ်လို့သိပ်ပြီးတော့နေရာမကြဘူးတရားအထုတ်ကာသပုဂ္ဂိုလ်တွေပေါ့လေ ရာထုတ်လို့သမာရိညာနေအချိုးကျနေတဲ့ပုဂ္ဂိုလ်ကြတော့လေအဲ့ဒီပုဂ္ဂိုလ်ကြတော့ပူမမသိဘူးအေးမမသိဘူးတဲဟန်ကြဘုန်းကြီးတို့ရွှေဘုံမှာဒီတုန်းကသိက္ခာမဟာစီကြောက်မှာပေါ့အဲ့ဒီမှာတရားပြနေတော့ဘုန်းကြီးပထမပိုင်းကတော့ဘုန်းကြီးတို့ကိုယ်တိုင်မေ့ပြီးတော့ဟောရပြောရတယ်အခုနောက်ပိုင်းတော့တပည့်တွေကသမထဆရာတွေဖြစ်တော့သူတို့ဟောပြောနေသူတို့ကသူတို့ဟောပြောတိုက်တွန်းပြီးတော့ပြနေဘုန်းကြီးကမကြားရဘူးအဲဒီတုန်းကတော့ ဘုန်းကြီးတို့ကိုယ်တိုင်ကမေးမြပြောဟောနေရတဲ့ယောဂီပုဂ္ဂိုလ်တွေကြားပဲပြောတာတွေကြားတယ်ပူတဲ့အိုက်တဲ့အခါအလွန်ပူအိုက်နေတဲ့အခါသစုံညုံလို့သိပူတာပေါ့မှာအဲ့ဒီချိန်မှာယောဂီတယောက်ကိုမေးကြည့်တယ်ဘယ်နဲ့လဲဒီနေ့မပူဘူးလားတတိတော်တော့မပူဘူးဗျာပူမှမသိဘူးလေအချိန်ဘယ်လိုကုန်သွားမှမသိဘူးလေအမှတ်ကောင်းတယ်သိနေရကြတာပဲဘယင်ပုဂ္ဂိုလ်တွေရင်ပူလို့လို့ညီးနေရတာမပြောနေတော့သူစားအဲသူ့မှာတော့ တရားနဲ့တခါလဲအေးပြီးတော့နေသာတိုင်းသာပြည့်ပြီးတော့ကောင်းတယ်အဲ့ဒါတရားသမာရိညာအားကောင်းနေတဲ့ခါကျတော့လေအပူအေးတွေအသိရေးမကြည့်ပါဘူးဒါပေမဲ့လို့အာဒုက္ခသသမာရိညာအားမကောင်းသေးခင်မှာဆိုလို့ရှိရင်တော့အပူအေးတွေကအနှောင့်အယှက်ဖြစ်တယ်ဒါကြောင့်ဝိဟာရောအကြောင်းသည်တိတောင်းအေးကိုတိတောင်းအေးကို၎င်းအုံနာအပူကို၎င်း ပฏิဟာတိပဲဖြောက်တတ်၏အပိတံအောင်နာဘူအေးတွေပဲဖြောက်တတ်တယ်တတော်ထုံမာရပါဝါလာမိဂာနိသာပါယေသိစ္ဆန်တို့ကိုလည်းပြည်ဟန်ဒီပဲဖြောက်တတ်၏ဒီတော့ကရားထုတ်ရဲဆိုတော့တောเจ้าနေနေကြတောเจ้าနေနေကြတောထဲမှာရှင်သေးတို့သိတို့ကြားတို့ဆိုတာဒီလိုပါလေရှိတာပေါ့ဒီနေရာမှာ ဝဝန်းတော့ပါတော့ဗမာပြည်မှာလည်းပဲရှိတာမလို့ရှိပါတယ်အဲ့ဒီကောင်းနေနဲ့တွင်ဒီကောင်းတွေကလည်းအနှောင့်အယှက်ပေးရောင်းကားနဲ့ဝင်နေလို့ရှိရင်တော့ဒီအနှောင့်အယှက်မပေးနိုင်ဘူးသိချလည်းချအားထုတ်နေသတိသပေသမဂဇေတိတိရေစာပြုတိရောသတိသပေသမွေကင်းတို့ကို၎င်းဒီတိရေစာအလွန်အင်းများသောနှင်းမုန်တိုင်းတို့ကို၎င်းဩဒီယောစာမိုးရေရင်တို့ကို၎င်းပတိယတိပဲဖြောက်တတ်၏ မိုးရွာတဲ့အခါလဲမိုးတွေမဆူရဘူးနေပူတဲ့အခါလဲမပူရဘူးအမှန်တအေးမြတဲ့နှင်းမုန်တိုင်းနေတဲ့စီးနှင်းတွေကြတယ်ရက်တွေမှာဆိုပါတယ်ဗမာပြည်မှာတော့စီးနှင်းကြတာကသိမရှိတော့ဘူးအဲစီးနှင်းတွေကြတဲ့ရက်တွေမှာဆိုရင်အကွဲကမရှိရင်အဲဒီစီးနှင်းတွေနဲ့အေးပြီးတော့သေတယ်သေလဲသေနိုင်ပါတယ်မွေတို့ကင်းတို့ဆိုတာတွေလည်းပဲ အကာအကွယ်ကာမရှိရင်ဒီခုနပြောတဲ့ကောက်ရိုးဘုံတို့ဘာလို့ဆိုမူတွေပါလေရှိတတ်တဲ့နေရာပဲအဲဒီလိုနေရာဘုံတို့မူကြိုက်ပြီးတော့လည်းကြာတမူသွားနိုင်တယ်အဲဒီလိုအနောက်ချက်တွေဖြစ်နိုင်ပါတယ်အဲဒီအနောက်ချက်တွေကိုကြောင်းကနေပြီးတကလားပယ်ရှားတယ်အာ9နိုင်ပြီးတော့မှာပါလားဟင်ဟင်အဲ9နိုင်ပြီးတော့မှာပဲ9နိုင်ခွဲဆိုလားလို့9နိုင်ပြီးတော့မှာနီး လူပင်တရားအကြီးမြင့်သွားမယ်နေ့စဉ်ကညမှာဆက်ဟောရမယ်မနာကောင်းတဲ့တရားတွေကြောင်းလို့မောနာတရားအဲ့ဒီဘေးအန္တရာယ်တွေကိုကင်းစင်နိုင်တယ်ဘေးအန္တရာယ်ကင်းတော့စိတ်ကြလက်ချတဲ့တရားထုတ်ပြီးတော့ဝိပဿနာဉာဏ်နဲ့သင်တိုင်းဖြစ်မညာပညာနဲ့ရောက်နိုင်တာပေါ့။အားကြောင့်ဘုန်းကြီးကဒီမှာဆောင်းဖို့ကလေးရေးထားပါလေ။ဧပုသသာဘေးရများပယ်ချကင်းစေသည်အတူတူပဲ ခေါ်ပြရတယ်ဟိုထဲမှာတော့အေးဘူးတွေမကပဲနဲ့ဗီတာအုံနာပတိဟာနေတော့ဝါလာမိကနေဒါရဲ့ဒိဋ္ဌာနေလည်းပါတယ်ဝိရိတပိသမဂတိမွေကင်းနေလည်းပါတယ်မှတ်ခြင်းနေလည်းပါတယ်အဲပါဒီကာဝေရတဲ့အခုသာသနာ့ဓမ္မကုသောက်တဲ့အကြောင်းတွေကတော့မှတ်တည်ခြင်းနေဝင်နေအောင်ကိုလုပ်ထားတာတချို့เจ้าနေဆိုရင်လုံယုံလုံတဲ့ဆိုရင်လည်းဝင်နိုင်ပါသေးတယ်အခုတော့လုံလုံးကိုဝင်နေအောင်လုပ်တာအမှန်ကောင်းတဲ့အကြောင်းပါပဲ အဲနှင်းမုန်တိုင်းအေးဓာတ်တွေမိုးရေတွေပြီးတော့လေတို့နေဘူးတို့အဲပါတွေအဲဒီလိုပြရနေအကုန်လုံးပေါ့လေကျောင်းဆောက်မရှိလို့ရှိရင်နှောက်ရက်ဖြစ်စေတတ်တဲ့ဟာတွေအကုန်လုံးအေးပူစာကအေးအပူအဲအချမ်းအပူဆိုတော့အချမ်းသာကတော့ကိုယ်တည်းကဖြစ်တာအေးတာကတော့ဥရုအမြင်ကဖြစ်တာဒါပိဋအချမ်းလို့လည်းတချို့ကပြန်ကြပါတယ်အချမ်းဆိုတာကကိုယ်တည်းကဖြစ်တာဒုက္ခဝေဒနာပဲအဲ့ဒါကိုမဆိုးလို့ ဒီမှာပါဠိတရိုက်ကတော့အေးကိုပဲဆိုလိုတာအေးနဲ့အပူအေးနဲ့ပူဥရုကိုဆိုလိုပါတယ်အဲဒီအေးပူစကြည့်တဲ့ဘေးရန်တွေကိုကြောင်းကပဲကြားရသည်ကြောင်းလူလူတော့ကိုအဲဒီဘေးရန်တွေကိုကင်းစေတဲ့ဘေးရန်တွေကင်းစေတဲ့ပုဂ္ဂိုလ်ဟာဘေးရန်ကင်းခြင်းတွေဟူသောအကျိုးတွေကိုရသွားမှာပေါ့လူတွေဟာဘေးရန်အန္တရာယ်စကင်းညင်ရတယ်ဘေးရန်တွေတွေ့ရင်စိတ်မချမ်းသာတွေဖြစ်ကြဒုက္ခတွေရောက်ကြပါတယ် အဲ့ဒီဘေးရအန္တရာယ်တွေကိုကင်းစေတတ်တဲ့ကျောင်းလူကိုလူတော့မိမိတို့ဖြစ်ရဖြစ်ရဘဝတွေမှာဘေးရအန္တရာယ်ကင်းခြင်းတွေတော့အကျိုးတွေကိုရသွားမှာအဲ့ဒါကိုသင်လျော်တဲ့အကြောင်းအားလျော်တာသင်လျော်တဲ့အကျိုးတွေရတယ်ဆိုတာနားလည်ဖို့ပါပဲအဲဒါဆိုရမယ် ေပုစသာဝေယမြာပေရှားကင်းစေသည်ဧပုစသာဝေယမြာပေရှားကင်းစေသည်ဧပုစသာဝေယမြာ ရှားကင်းစေသည်သေချာကင်းစေသည် ဖြစ်ပေ၏ကိယောင်နေယံသံသာယံအမှန်ဖြစ်ပေ၏ တာဒုက္ခတင်္စဇာယိတုံစဝိပါတိတုံဒေနာတင်္စကင်းရောက်နေရန်လုံငါလည်းဖြစ်ပါသည်တဲ့ကြောင်းဆိုတာသိသိငြင်းငြင်းနဲ့ချမ်းချမ်းသာသာနဲ့ဝင်ပြီးတော့နေဖို့လည်းဖြစ်ပါတယ်ဒုက္ခတင်္စကိုယ်စိတ်နဲ့ပြချမ်းသာဖို့လည်းဖြစ်တယ်ကြောင်းနဲ့ဝင်နေလို့ရှိရင်ချမ်းသာတယ်ဇာယိတုံဇာဝိပါတိတုံဇာယိတုံဇာသမထဇံကိုဝင်စားခြင်းအကျိုးငါလည်းဖြစ်ပါသည်ဒီမဲ့မှာဆိုတော့ ဟိုအာယုန်ဒီအာယုန်တွေမြတ်စိတ်ကြံလို့ကျောင်းသားနဲ့ဝင်ပြီးတရားနှလုံးသွင်းတယ်သမာဓိရအခုယောဂီပုဂ္ဂိုလ်တွေကဒီလိုပဲတရားကျောင်းသားနဲ့ဝင်ပြီးတရားထုတ်တာနဲ့ပြင်မဲ့မှာထုတ်တာနဲ့အတူကျောင်းသားနဲ့ဝင်ပြီးအာထုံလို့ရှင်ပြင်မြင်ကြတယ်တက်တာပြီးတော့သမာဓိရတယ်ဝိပါဒိတုံသာဝိပဿနာရှုခြင်းကြုံရတဲ့ဖြစ်ပါသည်ဝိပဿနာရှုတဲ့အခါယုံနာခန္ဓာဥမ္မူနာပြောသွားတယ်ယုတ်ဉာဏ်တရားတွေပိုက်ချပြီးဘူးလား သမာဓိဖြစ်မှဖြစ်တာဒီမဲ့မှာဆိုဟိုမြင်ဒီမြင်ဟိုရောက်ဒီရောက်နေဆိုရင်သမာဓိမဖြစ်ဘူးသမာဓိမဖြစ်ရင်အဲဒီနာမရိပဝိသေရညာအစာကြီးတဲ့ဥပဒနာညာနေရတယ်ပဲမလွယ်ဘူးဖြစ်ကိုရအဲအခုဝိပဿနာရှုဖို့ရလဲဖြစ်ပါတယ်တဲ့ဒါလေးတွေကတော့တစ်ပြင်ကကြာချင်းရှင်ရတဲ့လောက်လေးချဲ့ပြီးတော့ပြောအောင်မယ်ဇာတိတုံးစဝိပါတိတုံးဇံဝင်စားခြင်းကျုံကလည်းဖြစ်ပါသည်ဝိပဿနာရှုခြင်းကျုံကလည်းဖြစ်ပါသည်တဲ့ဒါကြောင့်ဇံဝင်စားရန် ရှုမှယံဧကံသင်ပေ၏တဲ့ဆိုရမယ်ဇံဝင်စားယံရှုမှယံဧကံသင်ပေ၏ဇံဝင်စားယံရှုမှယံဧကံသင်ပေ၏ဆို လူဒါနာမြင့်မြတ်လားဘုရားအချီးကျူးသည်ကျောင်းလူဒါနာမြင့်မြတ်လားဘုရားအချီးကျူးသည်ကျောင်းလူဒါနာ

အရင်မတွေ့နိုင်သောဘုရားတွေကလည်းပဲဒီတိုင်းပဲချီးကျူးတာပဲနောင်ပွင့်လာတဲ့ဘုရားတွေလည်းဒီလိုပဲချီးကျူးတာမြတ်စွာဘုရားတွေချီးကျူးတယ်တဲ့အများဆုံးပဲသင်္ကန်းလူသားလည်းအကျိုးရှိတယ်အကျိုးကြီးတာပဲသွမ်းလူသားလည်းအကျိုးရှိတာအကျိုးကြီးတာစေတစည်းလူသားလည်းအကျိုးကြီးတာဒါပေမဲ့ကြောင်းလူသားတော့အများဆုံးပဲလို့ချီးကျူးပြီးတော့ထားတယ်အဲ့ဒါနေစဉ်ကကြမ်းမှာနည်းနည်းချက်ပြီးတော့ကြာဘူး9နာရီလည်းဒီပါနည်းနည်းတော့ ဒီဟာလေးသင်မိုံတော့ပြောမှသင်ဘယ်လိုအကျိုးတွေရသလဲဆိုလို့ရှိရင်အကျိုးကြီးပုံတွေနင်းညင်မချကုသိုလ်များဖြစ်ပွားလေတော့သည်အဲအကြောင်းလူသူဟာလုံးစုံမလူရရောက်ပေသည်မင်းညာပြည်စီကြီးကြတော့ဟောတော့ခွန်အားဗလားလူသာဆွန့်လူတဲ့ပုဂ္ဂိုလ်ကခွန်အားဗလားလူပြီးညီတယ်အဲဆွန့်လူလို့ရှိရင်ခွန်အားဗလားသာဝေသာဝေလူရင်ခွန်အားဗလားလား လူရရောက်တယ်သင်္ကန်းလူလို့ရှိရင်ဖြင့်ရုပ်ဆင်းတာလှပါခြင်းကိုသာလူရရောက်တယ်မြင်တာလူလို့ရှိရင်ဖြင့်ချမ်းသာကိုသာလူရရောက်တယ်ဒီမိလူလို့ရှိရင်ဖြင့်မျက်စိအမြင်ကိုသာလူရရောက်တယ်ဒီသီးတစ်ခုလူလို့ရှိရင်အကျိုးတစ်ခုကိုသာလည်းပြည့်ကျောင်းလူလူလို့ရှိရင်တော့အဲ့ဒီလေးခုလုံးအကုန်လုံးလည်းပဲလူပြီးညီတယ်ကျောင်းလူလည်းလူလူပြီးညီတယ်အဲ့ဒီအဲခွန်အားဗလာစသည်ကိုလည်းလူပြီးညီတယ်လို့ဆိုတာအဲ့ဒီတော့ မင်းညာဒီစီကြီးကဟောသွားပါတယ်အဲ့ဒါလေးဘုန်းကြီးတွေမှာကျောင်းလူအဲကျောင်းလူသူဟာကျောင်းလူသူဟာလုံးစုံမှလူရရောက်ပေပြီကျောင်းလူတဲ့ပုဂ္ဂိုလ်ဟာဘုံအဗလာကိုလည်းလူရရောက်တယ်အယုသင်လာပါခြင်းကိုလည်းလူရရောက်တယ်ချမ်းသာကိုလည်းလူရရောက်တယ်မျက်စိအမြင်ကိုလည်းလူရရောက်တယ်အကုန်လုံးလည်းပဲလူရရောက်ပါပြီတဲ့ သို့ကြောင်းလူသူဟာလုံးစုံပါသူရရောက်ပေသည်ကြောင်းလူသူဟာလုံးစုံပါသူရရောက်ပေသည် တော်သည်နင်းညင်မချကုသိုလ်များဖြစ်ပွားလေတော်သည် ဇာရဒေါသဗရာပုံညာပဝရတိဝနာရောပသုကဟောတာဧတံတို့အကြောင်းလူကိုလူသောဒဂရမတို့အားဒီဝါစနိနေ၎င်းရတောစာညင်း၌၎င်းသရာခါကပင်ပုံညာကုသိုလ်ကောင်းမှုသည်ပုံညာလူနာနိဗ္ဗာန်သုံးနာသောချမ်းသာကိုရခြင်းရဲ့အကြောင်းဖြစ်သောကောင်းမှုကုသိုလ်၏ပဝရတိတို့ဘဝတွေတော့ဤမြတ်စွာဘုရားဟောတယ်အဲအကြောင်းလူလူတဲ့ပုဂ္ဂိုလ်အားတဲ့နေရောညရော ကောင်းမှုတွေပွားနေတယ်ကောင်းမှုတွေကဘာဘာဘာဖြစ်မလဲလူချမ်းသာတွေရဖို့အနာချမ်းသာတွေရဖို့အနိဗ္ဗာန်ချမ်းသာတွေရဖို့ချမ်းသာသုံးတာရဖို့ရအကြောင်းတရားတွေပဲချမ်းသာဆိုတာလူတိုင်းလူတိုင်းလူချင်းပဲလူချင်းချမ်းသာကြောင်းကအားထုတ်ရမှာအဲဒီချမ်းသာကြောင်းဟာကုသိုလ်တရားတွေဒီကုသိုလ်တရားတွေဟာအကြောင်းလူလူတဲ့ပုဂ္ဂိုလ်နေရောညာရောနေညင်မချကုသိုလ်များဖြစ်ပွားလေတော့ဒီနေရောညာရောအခါခါသိပွားတယ် မိမိကုသိုလ်ကောင်းမှုဆင်ခြင်တိုင်းဆင်ခြင်တိုင်းဘွားတာကုသီမာစီကြောင်းတော်ဆောက်ဆောက်ရမှာပါဝင်တဲ့ကောင်းမှုကုသိုလ်ရှင်တွေကအမှန်တန်ဘွားကြမှာတွေပါပဲဒီကြောင်းတစ်ခါလဲမျက်စီထဲမှာမြင်နေတယ်လို့စိတ်ထဲမှာအာရုံပြုပြီးတော့ငါတို့သူတဲ့ကြောင်းပဲငါတို့ရဲ့အကုသိုလ်ကောင်းမှုပဲလို့ဆိုပြီးအာရုံပြုတိုင်းပြုတိုင်းဟာတခါလဲကုသိုလ်ကောင်းမှုတွေပွားနေမှာခုနကခုနကဘုမူနေတာကလည်းဟောတာပါတယ်သက္ကနုဒ္ဓတိသာသားတွေပဲ နေ့စဉ်ကကျမှနည်းနည်းချက်ပြီးတော့ဟောရမယ်ပညာကောင်းပါရဲ့နော်ခုနခြေဘက်ကနည်းနည်းလေးမြင်ရပါဆင်းရဲပဲရှားမြတ်တရားနာကြရပြန်သည်အဲဒီအဲဒီလိုကြိုးများလေသောကြောင့်သာနိုင်တဲ့ပုဂ္ဂိုလ်တွေဟာကျောင်းနေဆောက်ပြီးတော့ထူထမ်းရမယ်။ကျောင်းရန်နေရာသုံးဆောင်နေတဲ့ထူထမ်းရမယ်။အဲဒီလိုဆိုတော့ဘာအကျိုးရှိတော့ဆိုတော့ဒီအဲအဲဒီလို ကျောင်းဆောက်ပြီးတော့ဘုသူတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတဲ့အာဂမဘုသူတ္တအာဂမဘုသူတ္တသာဝေကျမ်းဂန်နဲ့ဘုသူတ္တနဲ့ပြည့်စုံတဲ့အဓိကမဘုသူတ္တတရားကျင့်သုံးပြီးတော့ကိုယ်တွင်းနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေထူထောင်ရမယ်အရေးကြီးတယ်အကြောင်းကိုယ်ွယ်တယ်ဆိုတာလည်းအရေးကြီးတယ်အဲ့ဒါလည်းဟောကျောင်းဆောက်ပြီးတော့ ဆရာသမားကိုယ်ဝယ်တယ်ဆိုတော့အကွယ်ရအောင်လို့မိမိတို့သံဃာဝဆင်းရဲကလုံးမြောက်ခွေရအကျိုးများအောင်လို့ကိုယ်ဝယ်ရတာအကျိုးများရအများကြောင့်ကိုညွှန်ကြားနိုင်တဲ့ဆရာသမားကိုလည်းပဲမိဝဲဖို့ရရေးကြည့်တယ်။ဒါကြောင့်မြတ်စွာဘုရားဘုသူဒ္ဒအာဂမဘုသူဒ္ဒပရိယတိဘုသူဒ္ဒနဲ့ပြည့်စုံရမယ်။အဓိကမဘုသူဒ္ဒပရိပါတိဘုသူဒ္ဒတွေနဲ့ကိုယ်လေးတရားကျင့်သုံးတဲ့အတွေ့အကြုံနဲ့ပြည့်စုံရမယ်။အဲဒီလိုပုဂ္ဂိုလ်တွေထူထားရမယ်။ အဲဒီလိုပုဂ္ဂိုလ်တွေသူရနာဘာအကျိုးရှိတော့ဒေတတာဓမ္မနေသင်္တိသဗ္ဗဒုက္ခဘနုရဏံေထိုအကြောင်းနိုင်နေသောအာရမဘုသူတအဓိကမဘုသူရ၌ပြည့်စုံသောရှင်မြတ်တို့သည်တသာတို့အကြောင်းတကားဖြစ်သောပုဂ္ဂိုလ်ဟာသာဘာဒုက္ခဘုနုရဏလုံးစုံသောဆင်းရဲကိုပယ်ဖြောက်တတ်သောဓမ္မတရားကိုသိသိသည့်ဟောကြားကြ၏။ကြောင်းနေတဲ့ပုဂ္ဂိုလ်တွေကအာရမဘုသူတသာဘိပရိယမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုလည်းတတ်ပြီးနားလည်နေလို့ရှိရင် ကိုယ်တိုင်လည်းပဲကျင့်သုံးထားလို့ရှိရင်ဟောလိမ့်မယ်ဟောတယ်ပြောတယ်ဆိုတာကိုယ်နိုင်ရာဟောကြတာပဲကိုယ်နိုင်ရာဟောကြတာကိုယ်ကကိုယ်ကနေပฏิပါဘက်ကနေပြီးတော့သမထအာထုတ်ထားတဲ့ပုဂ္ဂိုလ်ကသမထဟောမှာပဲဝိပဿနာအာထုတ်ထားတဲ့ဝိပဿနာဟောမှာပဲ အာဘုသူဒ္ဓလောက်နေတဲ့ပုဂ္ဂိုလ်ကလည်းဘုသူဒ္ဓလောက်သူဟောမှာပဲကိုကြီးကိုကျွမ်းကြီးရကိုဟောနိုင်မယ်တရားဓမ္မတွေအခုတော့အာဂမဘုသူဒ္ဓအဓိကမဘုသူဒ္ဓနဲ့ပြည့်စုံတဲ့ကျောင်းနေပုဂ္ဂိုလ်တွေကတရားကိုဘာဟောမလဲဆိုသဗ္ဗဒုက္ခဘုနုဒနာအလုံးစုံသောဆင်းရဲတွေပဲဖြောက်တတ်တဲ့အလုံးစုံသောဆင်းရဲတွေပဲဖြောက်ပါပဲဖြောက်ကြောင်းဖြစ်တဲ့တရားတွေဟောပါလိမ့်မယ်တဲ့အရေးကြီးတယ်ဆင်းရဲဘယ်မှနေရာကြမှာဆင်းရဲတွေကိုလက်ခံနေနေရာမကြောက် ဣဒသာဓမ္မတေသနိသဗ္ဗဒုက္ခမနုရဏံယံသောဓမ္မဤညာယပြိနိဗ္ဗာတိနာသောယအခြင်းကြောင့်နေအရှင်မြတ်တို့ကဟောကြားတဲ့ဆင်းရဲကိုပယ်ရှားရသောတရားကိုသောတို့အကြောင်းတရားဖြစ်သောအကြောင်းတရားအကြောင်းမှဖြစ်သောပုဂ္ဂိုလ်သည်ဣဒာဤမြတ်မောဘုရားနှင့်အညာယသိမြင်၍အဲနိဗ္ဗာယတိ ဆင်းရဲခါသိရင်ငြိမ်နေတော့ဤနိဗ္ဗာယံတိယံသောဓမ္မဣရိညာပရိနိဗ္ဗာရိနာသောပရိနိဗ္ဗာတိအနာသောအာသောကင်းသည်ဖြစ်ပရိနိဗ္ဗာတိဆင်းရဲခါသိငြိမ်နေတော့ဤအဲ့ဒီတရားကိုကျောင်းတကာကျောင်းမကြီးတရားနာပြီးတရားတွေပြီးပါလိမ့်မယ်တဲ့တရားတွေပြီးရင်အာသောကင်းกว่าပြီးတော့ိလေသာခါရင်ဆင်းရဲတာတွေငြင်းငြင်းနေပြီးတော့အကျိုးတွေရသွားပါလိမ့်မယ်တဲ့အခုဒီမှာသာသနာ့ရိပ်တာမှာ ကျောင်းတကာကျောင်းမတွေဟိုယောဂီယောဂီကျောင်းတွေပါဆောက်လုပ်တာတွေရှိပါတယ်အဲဒီပုဂ္ဂိုလ်တွေကတရားနာပြီးတရားထုတ်လို့မိမိရတဲ့အကျိုးလေးတွေရတော့ဒါကိုယ်တိုင်တွေ့တွေပဲအာဒါဟိုတင်စာနဲ့ပင်နဲ့ယုံကြည်ရမဟုတ်ပါဘူးကိုယ်တိုင်ကိုတွေ့ပြီးသိနိုင်တဲ့ဥစ္စာတွေအဲကြောင့်ဒီမှာသင်ရဲ့ပဲစရာမြတ်တရားနာကြားရပြန်သည်အဲကျောင်းလူ သူထားတဲ့အကြောင်းတကာအကြောင်းပါဒီမှာဆင်းရဲကိုပယ်ချတတ်တဲ့တရားမြတ်တွေကိုနာကြားရခြင်းတို့အကျိုးလည်းရပါတယ်လို့ဆိုလိုတယ်ဆိုရမယ်ဆင်းရဲပယ်ချမြတ်တရားနာကြားရပြန်သည်ဆင်းရဲပယ်ချမြတ်တရားနာကြားရပြန်သည် လူရှင်တရားမြင်ခုပင်ငြိမ့်နိုင်သည်ကြောင်းအလှရှင်တရားမြင်ခုပင်ဆိုယခုပဲယခုဘဝမှာပဲလို့ဆိုလို့တယ်ခုပင်ငြိမ့်နိုင်သည်ကြောင်းအလှရှင်တရားမြင်ခုပင်ငြိမ့်နိုင်သည်

ခုနှစ်ခုနှစ်လဝေလာမကြီးစွာပေးလူသည်ရှင်ကဘုရားအလောင်းဝေလာမပုံနာကြီးဆိုတာခုနှစ်နှစ်ခုနှစ်လအမနာကြီးကျယ်တဲ့လူဒါနာကြီးပေးပါတယ်အဲ့ဒီလူဒါနာကြီးတော့အကျယ်မဟောသေးဘူးအမနာကြီးကျယ်တဲ့လူဒါနာကြီးသမယေ60ရောက်ဇန်နယုဇနာရှိတဲ့အဲနေပယ်ရမှာသမင်းအိုးတွေအဲသမင်းဘိုးတွေ စီတန်းပြီးတော့ချက်ပြုတ်ပြီးတော့တခါလဲလာလာမများတွေကျွေးမွေအနာကြီးကျယ်တဲ့အလူကြီးပါပဲပြရွှေတွေငွေတွေလည်းအများကြီးပါပဲအဲ့ဒီလူကခုနှစ်နှစ်ခုနှစ်လဝေလာမအကြီးစွာပေးလူအဲ့ဒီပေးလူတဲ့ဒါနတဲ့သောတာပန်တစ်ပါးလူလို့ရှိရင်ပို့ပြီးကျိုးများတယ်သောတာပန်တရားတဲ့ရာဂံလူသားကအကျိုးများတဲ့ရာဂံတရားတဲ့အနာဂံလူသားကအကျိုးများတဲ့အနာဂံတရားတဲ့ယဟနာလူသားကအကျိုးများတဲ့ယဟနာတရားကိုလူသားတဲ့ပြစ္ဆေကဘုရားတစ်ပါးလူသားကအကျိုးများတဲ့ ပိစိကဘုရားတပါးပိစိကဘုရားတရားကိုလူသားတဲ့ဘုရားမြတ်စွာဘုရားကိုဆွံ့ကြွေးတာကအကျိုးများတယ်မြတ်စွာဘုရားတပါးတဲ့လူသားတဲ့ဘုရားမှုရှိတဲ့သံဃာကိုဆွံ့လူသားကအကျိုးများတယ်အကျိုးတွေစဉ်းနေများတာပုံနေနော်မြတ်စွာဘုရားမှုရှိတဲ့သံဃာကိုဆွံ့ကြွေးတာတဲ့သံဃိကအကြောင်းလေးဒူတာကအကျိုးများတယ်ဘယ်လောက်ကြီးရမလို့ဆိုလေးပင်ကြောင်းလေးမင်းညာရွှေသီပြောတဲ့အတိုင်းဟုတ်လားပရမသားလေးလေးကြောင်းနဲ့ တရားထိုင်လို့နေလို့ဖြစ်လာရုံလေးတဏီလေးမို့ပြီးအဲ့ဒီလိုကြောင်းလေးအဲ့ဒီလိုကြောင်းမျိုးဆိုရင်ကိုအကျိုးကြီးပါပြီတဲ့တရားမှုရှိတဲ့တန်ခါဆွံ့ကြွေးတာလည်းအကျိုးကြီးတယ်အဲ့ဒါတွေကတော့နေစဉ်ကမှဟောမှရှင်တယ်မြင်ရတယ်ခုလောက်ဆိုရင်တော်တော်တော့နားလဲပါအဲ့ဒီတော့ဒီဘာဝနာရေးတာမှာအခုဆောက်လို့ပြီးပြီးလို့နေစဉ်ကရေးသက်ချပြီးထူထားမယ်ကြောင်းအဲဒီကြောင်းထဲမှာအခုလိုပါဝင်တဲ့ပုဂ္ဂိုလ်တွေက အမှန်ဝမ်းမြောက်စရာပါပဲအမှန်မြင့်မြတ်တဲ့ကျောင်းလူဒါနာလှူရတယ်လို့ဒီကျောင်းပထမစတင်ပြီးဖြစ်ပေါ်လာတာကတော့မဟာစီကျောင်းတော်ဆိုနာမေတ္တာတော်မဟာစီဆရာတော်သတင်းသုံးဖို့ဆိုပြီးရွေချက်ရှိပါတယ်ဒါပေမဲ့လို့ခွန်ကြီးများပုဂ္ဂလိကအနေနဲ့ကျောင်းကလူမခံဘူးတရားဓမ္မတွေအကျိုးမြောက်တန်ဟိကအနေနဲ့ပဲလူကဏ္ဍပါစေရွေချက်သရအနေနဲ့ရေးထားပါတယ်ဒါတန်ဟိကလူအမှားပါပဲတန်ဟိကနဲ့ပြီးတော့လူတွေပါတယ်လည်း နေလို့ရအောင်လို့ဂဏိကသဘောပေါ်တယ်အဲယောဂီပုဂ္ဂိုလ်တွေလည်းချမ်းသာသာနေနိုင်အောင်အဲဒီရွေးကြအစီအစဉ်လုပ်ထားပါတယ်ပြီးတော့မြတ်စွာဘုရားဒီမှာဟောထားတဲ့ဝိဟာရဒါနာသံဃာတာသံဃာတာသံဃာတော်ဝိဟာရဒါနာအကြောင်းလူကိုဧကံအမြင့်အမြတ်ဆုံးဟူ၍ဗုဒ္ဓေနာမြတ်စွာဘုရားဝဏိတံကြည်ကျူတော်မူအား၏ဆိုတဲ့ဒေသနာနဲ့ညီပါပဲသံဃာကိုယူပြီးတော့ယူအပ်မှာပါပဲဒါကြောင့်ဒီအမြတ်ဆုံးဖြစ်တဲ့ကျောင်းလူဒါနာကို အဲသူချင်းကိစ္စကတော့စောစောတည်းကပြီးနေပါပြီဒါပေမဲ့လက်ချင်းကကြာလို့ရှိရင်ရုပ်တုတို့ကောင်းမှုကအပြီးသားနေရေသုံးချပြီးလူရမယ်ဆိုပြီးရှင်မင်းညာကလည်းဝမ်းမြောဝမ်းသာဖြစ်လို့ဒီကလည်းဝမ်းမြောဝမ်းသာတွေတော့ဖြစ်လာပါရောမယ်အဲခုကလည်းစာဝမ်းမြောဝမ်းသာဖြစ်မတင်ကလည်းဝမ်းမြောဝမ်းသာဖြစ်လို့အဲဝမ်းမြောဝမ်းသာနဲ့မိမိတို့ဆိုင်ရာတောင်းဝတရားတွေလည်းဆောင်ရွက်လို့ဝမ်းမြောဝမ်းသာနဲ့ဒီစချပြီးတော့ဒူရမ်းမို့ရသူ့လိုကောင်းမှုတွေအကျိုးများတဲ့မရအောင်လို့ဘုန်းကြီးက

ယောဂီပုဂ္ဂိုလ်တွေနှစ်ပတ်လည်းမှာတကယ်ဟောရမယ်တရားပါပဲဝိပဿနာအကျိုးကြီးတဲ့ကြောင်းအဲ့ဒီပြောင်းဟောရမယ်အဲ့တော့ဒီနေ့ညတော့ဘယ်လောက်တင်တော့ကြအောင်လဲဒီမှာကြားကြားမဲ့ပုဂ္ဂိုလ်တွေဘာသာတွေဘာတွေနဲ့ဒုက္ခရောက်ဒါကြောင့်ဒီနေ့အဖို့မှာပြုတဲ့ကုသိုလ်ကောင်းမှုတွေဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားနာရတဲ့ကုသိုလ်တရားဟောရတဲ့ကုသိုလ်အဲ့ဒီကုသိုလ်ကောင်းမှုကိုယ်တွေရောမျှပေးဝေးပြီးတရားသိညာစေအဲဒီဆိုကြ

ရှိသောဒီကုသိုလ်ကောင်းမှုအပေါင်း၏အဖို့ပါကကိုအမိအဖာရာသမားတို့အား၎င်းမြေရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းအား၎င်းရှင်းဥစွာသူသဖြင့် ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အကြာမင်းကြီးမှစ၍အလုံးစုံသောနာပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောအတဝါပေါင်းတို့အားလည်းပေးဝေပါကုန်၏ ပေးပေပါကုန်၏မိဖတော်မှာစ၍အလုံးစုံသောသတ္တဝါအပေါင်းတို့သည်အမြရကြ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ပါစေကုန်သတည်းမြတ်